သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောက်တစ်ခုလဇန်14ရက်2022ခုနှစ်ဧပြီလ14ရက်ဇာသပရိနေ့၌အွန်လိုင်းမှာဟောကြားတော်အလကတုပမတုတ်အနှစ်ချုပ်အပိုင်းလေးတရားဒေသနာတော် မြတ်စွာဘုရားကဘုရားတရားတော်နဲ့ပတ်သက်ပြီးတော့အယူဆလွဲမှားမှု ရှိတယ်လို့ပဲတရားဓမ္မနဲ့ပတ်သက်ပြီးတော့အယူဆလွဲမှားမှုတွေကိုတိတုတ်တံမှာဆက်လက်ပြီးတော့ဟောကြားထားတယ်ဒိဋ္ဌိဌာန6မျိုးဒိဋ္ဌိဌာန6မျိုးကိုဆက်ပြီးတော့ဟောကြားတာတော့ ဒီအရိဋ္ဌယဟန်ဟာကာမကိစ္စနဲ့ပတ်သက်ပြီးတော့မဲ့ဖို့နိဗ္ဗာန်ကိုအန္တရာယ်မပြုတ်နိုင်ဘူးအန္တရာယ်မဖြစ်ဘူးဆိုတဲ့အယူဆကိုစောစောမြဲမြဲယူထားတာအဲ့ဒီသူ့ရဲ့လွယ်မှားမှု ရှိတယ်လို့ပဲ တခြားလွယ်မှားမှုတွေဟာလည်းပဲဒီတရားတို့တရားမြတ်ရဖို့အတွက် အန္တရာယ်ကြီးမားတယ်ဆိုတာမြတ်စွာဘုရားကဆက်ပြီးတော့ဆက်ဆက်ပြီးတော့ဒိဋ္ဌိဌာန6မျိုးဆက်ပြီးတော့ဟောတယ်ဒိဋ္ဌိဌာနဆိုတာမိစ္ဆာဒိဋ္ဌိကိုလည်းဒိဋ္ဌိဌာနလို့ခေါ်တယ်ဒိဋ္ဌိရဲ့အာယုံကိုလည်းပဲဒိဋ္ဌိဌာနလို့သုံးတယ်မိစ္ဆာဒိဋ္ဌိဖြစ်ခြင်းအကြောင်းတရားကိုလည်းဒိဋ္ဌိဌာနအဲ့တော့ မှားယွင်းတဲ့အယူတွေဟာဘလို့ဖြစ်ပေါ်လာလဲဘယ်နေရာတွေမှာ ဖြစ်ပေါ်တတ်သလဲဘယ်ပုံကိုယ်တွေမှာဖြစ်ပေါ်တတ်သလဲဆိုတာကိုရှင်းပြတာအယူဆလွဲမှားမှုတွေဟာဘာနဲ့ပတ်သက်ပြီးဖြစ်ကြတာလဲဘယ်လိုပုံကိုယ်တွေမှာဖြစ်လဲဆိုဖြစ်တဲ့ပုံကိုယ်တွေကအတုတဝါပုထုဇဏောရသော်ဗျာရဲ့တရားကို သင်ကြားနိုင်ယူမှတ်သားခြင်းမရှိတဲ့ပုဂ္ဂိုလ်မှဖြစ်တတ်တယ်။ယူဆလွယ်မှာမဟုတ်။ရသော်ပြရဲ့အဆုံးအမကိုမသိဘူးဆိုလို့ရှိရင် အမှန်ကန်သိကြမှာမဟုတ်။အဲ့တော့အတုတဝါအချမ်းမြင် မရှိဘူးဆိုတာဟိုသင်ယူထားခြင်း မရှိကြဘူးပေါ့လေ။ဖះဟောတဲ့တရားကိုမကြားဘူးကြဘူး။အဲ့ဒီမကြားဘူးတဲ့ပုဂ္ဂိုလ်တွေဟာ ဘယ်လိုပုဂ္ဂိုလ်မျိုးတုံးဆိုပုထုဇဉ်နေတဲ့မှာအတုတဝါအာဂမအဓိကမဘာဝညေယအတုတဝါဣတိတုအတုတဝါဇာဝနာဝမရှိတဲ့ပုဂ္ဂိုလ်ဆိုတာဖះဟောပြောတဲ့စာပိုက်တွေကိုလည်းမကြဘူးဘူး မိမိကိုယ်တိုင်နှလုံးသွင်းဆင်ခြင်အထောက်ထားတဲ့မကနဲ့တရားလည်းမရှိဘူးအဲ့ဒီပုဂ္ဂိုလ်မျိုးအတုတဝါပုထုဇနောတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ပုထုဇဉ်ကိုနှမျိုးခွဲပြီးတော့မှတ်အန္တပုထုဇဉ်နဲ့ကလျာဏပုထုဇဉ်ဆိုအန္တပုထုဇဉ်ဆိုတာရှုပ်အကြောင်းလည်းမသိနာအကြောင်းလည်းမသိတဘာဝအကြောင်းတရားတွေ မသိတဲ့ပုဂ္ဂိုလ်တွေကိုအနာပုထုဇဉ်လို့ခေါ်တယ်။ဉာဏ်ပညာအမြင်မရှိတဲ့ပုထုဇဉ်တွေကိုအနာပုထုဇဉ်ကလျာဏပုထုဇဉ်ဆိုတာမြတ်စွာဘုရားဟောတဲ့တရားဓမ္မတွေကို နာယူဘူးလို့သင်ယူဘူးသည့်အတွက်ကြောင့်ရှုပ်ကြောင်းသိတယ်နာကြောင်းသိတယ်ထိုက်တဲ့လောက် တရားတစ်ပါးတွေနာထားသည့်အတွက်ကြောင့်မင်္ဂနဲ့အဆုံးအမတွေကိုရထားတယ်ဆိုရဲအဲ့ဒီပုဂ္ဂိုလ်မျိုးကကလျာဏပုထုဇဉ်လို့ခေါ်တယ်ဒီနေရာမှာအတုတ္တဝပုထုဇဉ်တော်ဆိုတာအန္တပုထုဇဉ်မျိုးကိုဆိုလိုတယ်ပေါ့လုံးဝဖရာဖရာရဲ့အဆုံးအမတရားတွေနဲ့လုံးဝဝေးတဲ့ပုဂ္ဂိုလ်လုံးဝကြာဘူးနာဝမရှိတဲ့ပုဂ္ဂ စဉ်းစားကြည့်မယ်ဆိုရင်ဒီမင်္ဂနစ်တရားတွေကိုမသိတဲ့ဈာနာခွင့်မရတဲ့ဘောဓုတ္တလုံးဝကင်းမဲ့တဲ့နေရာမျိုးမှာလူဖြစ်ပြီဆိုလို့ရှိရင်တော့ဒါတွေကတွေးတော့ဆင်ញင်မှုကစပြီးတော့မမှန်ကန်ကန်တွေးတော့ရဖို့ဆိုတာအမတမခရင်ပါတယ်နော်လူကသူဟာသူနဲ့သူ့ပတ်ဝန်းကျင်အကြောင်းပဲသိမယ်ဈာနာသိမှာမဟုတ်အဲ့လိုပုံကူမျိုးတွေ မြန်မာလူမျိုးတွေကတော့ဟိုကံကောင်းတယ်လို့ပြောအောင်ပါပေါ့ဖရာတရားမယုံကြည်တဲ့ပုဂ္ဂိုလ်တောင် သင်္ခါရဆိုတာမမြဲဘူးဆိုတာလေးတော့သိနေကြတာရှိတယ်ပေါ့နော်တော်တော်များများဘာသာကြားတွေလည်းသိနေကြတာရှိတယ်အဲ့လိုကိုအသိပညာမရှိတဲ့ပုဂ္ဂိုလ်တွေဖရာသံတရားသံနဲ့ဝေးကွာနေတဲ့ပုဂ္ဂိုလ်မျိုးတွေအဲ့ဒါကို မြတ်စွာဘုရားစကားလုံးနဲ့ပြောမယ်ဆိုရင်အရိယနာအတ္တတဝီသူတော်သူမြတ်တွေကိုဖူးတွေ့ဘူးခြင်းမရှိတာဆုံတွေ့ဘူးခြင်းမရှိဘူးမရှိတော့ဘာဖြစ်တော့ဆိုအရိယဓမ္မတာအကောဝီတော်မြတ်စွာဘုရားဟောတဲ့တရားနဲ့ပတ်သက်ပြီးမသိဘူးအရိယဓမ္မေအဝိနိတော်မြတ်စွာဘုရားဟောတဲ့တရားနဲ့ပတ်သက်ပြီးတော့ သင်ကြားလေးလာထားခြင်းမရှိဘူးဆိုပြီးနောက်တစ်ခါအရိယဆိုတဲ့စကားလုံးသုံးတယ်လို့ပဲသဗ္ဗုရိသနာအတ္တတဝိသဗ္ဗုရိသဓမ္မတအကောဝိတော်သဗ္ဗုရိသဓမ္မေအဝိနိတောဆိုအဲ့တော့ဒီနေရာအဓိကကတော့ဖျားပွင့်တဲ့ခင်မဟုတ်ပဲနဲ့ဒီဖျားတရားတန်ကဖျားပွင့်တဲ့အချိန်မဟုတ်ဘူးအချိန်ဟုတ်တော့မှ ဖရာတရားအကြောင်းကိုလုံးဝမသိတဲ့ပုဂ္ဂိုလ်အဲ့ဒီမသိတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့တဘာဝ ရှူဆွဲထားတဲ့အတိုင်းပဲလူရဲ့တဏ္ဍမရှိတဲ့တဘာဝတရားတွေပေါ်မှာလွဲမှားတဲ့အမြင်နဲ့ချစ်ရှုတတ်တယ်မြင်တတ်တယ်အဲ့တော့တဘာဝတရားဆိုတာဘာတွေတုံးဆိုတော့ လူတွေရဲ့တဏ္ဍမှာတကယ်ရှိနေတဲ့တရားတွေကဘာတွေတုံးဆိုရှုပ်ဆိုတဲ့ဘောရီခန္ဓာကိုယ်ကြီးရှိတယ်ဝေဒနာဆိုတဲ့စိတ်ခံစားချက်တွေရှိတယ်တင်ညာလို့ခေါ်တဲ့စိတ်ရဲ့မှတ်သားမှုတွေရှိတယ်သင်္ခါရဆိုတဲ့စိတ်ရဲ့တွေးတောကြံစည်မှု လုံးစည်မှုတွေရှိတယ် ဝိညာဏဆိုတဲ့အသိစိတ်ရှိတယ်အဲ့ဒီယုတ်ဝေဒနာတင်ညာသင်္ခါရနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဘယ်လိုဟောတော့ဆိုရူပံအနိစ္စံဝေဒနာအနိစ္စတင်ညာအနိစ္စသင်္ခါရအနိစ္စဝိညာဏအနိစ္စရှုပ်ဟာမမြဲဘူးဝေဒနာမမြဲဘူး တင်ညာသင်္ခါရဝိညာဉ်တို့ကမမြဲဘူးလူတဏ္ဍမှာဖြစ်နေတဲ့ဒီခန္ဓာ၅ပါးဆိုတာမမြဲဘူးဆိုတဲ့တရားသူမကြဘူးဘူးရူပံဘိခွေနတ္တာရှုပ်ဟာကိုလှုပ်ချင်နိုင်မရဘူးကိုယ့်ရဲ့အလိုအတိုင်းမဖြစ်ဘူးဝေဒနာသင်ညာသင်္ခါရတို့ဟာလည်းပဲကိုယ့်လိုအတိုင်းဖြစ်တာမဟုတ်ဘူးသူ့လိုအတိုင်းသူဖြစ်နေတာလို့ဆိုတဲ့ဒီဟောပြောချက်တွေကိုလည်းပဲသူကမကြဘူး မကြဘူးတဲ့အခါကျတော့ရှုပ်ပေါ်မှာသူ့ရဲ့ထင်မြင်မှု ဝေဒနာသင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့နန္တရားတွေပေါ်မှာသူ့ရဲ့ထင်မြင်မှုတွေကဘလို့ဖြစ်လာတော့ဆိုရှုပ်ကိုပဲအတ္တမမဆေဒါငါဟာပဲလို့တဏှာဆွဲနဲ့ဆွဲတာအတ္တမမထီယုတ်ဟာငါငါယုတ် တော့တမန်အပြင်လူတွေဟာဟိုပြောနေကြတာပဲငါခန္ဓာငါဘဝနော်ငါဥစ္စာနဲ့ပြောနေကြတာ ပြောတဲ့အတိုင်းလည်းတကယ်ထင်းနေကြတာပဲသို့တော်မြတ်စွာဘုရားတရားဟောတဲ့ဟောတဲ့တရားကြားဦးတဲ့ပုဂ္ဂိုလ်ဟာငါရုပ်လို့ပြောပြောမယ်ဆိုပြောပြီမဲ့လို့ငါမပိုင်ဘူးဆိုတဲ့အသိလေးကရှမယံခါတော့ဖြစ်လာတယ် အဖရာတရားမကြဘူးတဲ့ပုဂ္ဂိုလ်ဘယ်တော့မှဖြစ်မှာမဟုတ်ဒီအတိအနော်ငါဟာလို့ပဲထင်နေတာရှုပ်ဟာငါရုပ်ပဲဒါတဏှာမြင်နဲ့ကြည့်မယ်ဆိုရင်ငါတခါမာနအမြင်နဲ့ကြည့်ငါဖြစ်တယ်ဖြစ်တယ်ဆိုတာအေတောဟမတမိငါဖြစ်တယ်ဆိုတခြားနေရာမှာငါဆိုတဲ့အစွဲလေးကထိဋ္ဌိစွဲလို့လည်းခေါ်တယ် ဒီနေရာမှာယူရမှာတော့အတ္တမိအတ္တမိဆိုတဲ့စကားကဖြစ်တယ်ဆိုတာအရေးချင်းတစ်ခုပဲဖြစ်တယ်လှုပ်တယ်ဆိုတာအရေးချင်းတစ်ခုမာနဆိုတာအရေးချင်းနဲ့ပတ်သက်ပြီးတော့ဖြစ်တာနော်ဟိုပြောရမယ်ဆိုရင်ဖြစ်ခြင်းကရိယာနဲ့ပြုလုပ်ခြင်းကရိယာကရိယာအလုံးကိုခြုံငုံထားတယ်လို့သူတို့ဆိုလို့ရပေါ့နော်ဖြစ်တာတို့ပြုလုပ်တာတို့ဒီကရိယာနှစ်ခုကအလုံးကိုပြန့်နှံ့တယ် ဒါကြောင့်မို့အတ္တမိလို့ပြောလိုက်တဲ့ဟာမှာငါလုံနိုင်တယ်ငါဖြစ်တယ်ကိုယ့်ကိုစွမ်းဆောင်တယ်လို့အရေးချင်းနဲ့ပတ်သက်ပြီးထင်မှတ်နေတာကိုမာနလို့ခေါ်တယ်မာနလို့ခေါ်တယ်နောက်တစ်ခါဧသောမိအတ္တာထီယုတ်ကြီးကငါရဲ့အတ္တပဲဒါကအတ္တဇွဲရှိတဲ့ပုဂ္ဂိုလ်တွေဘုရားတရားကိုနာထားတဲ့ပုဂ္ဂိုလ်တွေကတော့ဒီ အတ္တဆိုတဲ့အတုံသိကျင်မှသိမှာတခြားနည်းနဲ့ပြောမစင်ဗမာတွေကအတ္တဆိုတာကိုမသိဘူး။ဘာပြောလို့ဆိုဗမာတွေဆွဲလန်းမှုကဘာလို့ဆိုလိပ်ပြတို့ဝိညာဉ်ခေါင်တို့အဲ့လိုဟာတွေပြောတာအသက်လိပ်ပြဝိညာဉ်ခေါင်အဲ့ဒီအဆွဲလန်းရှိတယ်။ဘာလို့ဆိုလိပ်ပြခွဲတယ်တို့ဘာလို့လောက်ကြတယ်လေ တိတ်ပြခွဲတာဝိညာဉ်ကောင်းဆိုရဝိညာဉ်ဇလန်းနေပါထွင်ကြတာလေတော့အဲ့လူသေးရင်ဝိညာဉ်ကထွက်သွားတယ်တို့လူသေးလို့ရှိရင် အိမ်မှာဝိညာဉ်ကမခွာသေးဘူးတို့တော့အဲ့ဒီဆွဲလန်းနေရှိတယ်ပမာတွေပါအဲ့ဒီအတ္တဆိုတဲ့အယူဆဆွဲရတော့အိန္ဒိယနိုင်ငံကလာတဲ့ဆွဲတစ်ခုပဲအဲ့ဒါကြောင့်ဘုရားအေသောဝိအတ္တဆိုတာအတ္တဆွဲပေါ့တော့ ဗမာတွေအနေနဲ့ပြောမယ်ဆိုရင်ငါလိပ်ပြငါစိတ်ငါဝိညာဉ်ဟောဒီလိုပြောလို့ရမှာပေါ့အဲ့ဒီလိုဆွဲတာမာရွင်းနဲ့အမြင်များတာဖြစ်တယ်ရှုပ်ဟာရှုပ်တရားတက်တက်တာဖြစ်ပြီးတော့ကိုကအထင်အမြင်နေနဲ့ပဲငါဟာလို့ထင်မှတ်တယ်ငါဖြစ်တယ်လို့ထင်မှတ်တယ်ငါရဲ့အတ္တလို့ထင်မှတ်တယ်ဆို အဲ့တော့အေတံမမငါဟာလို့တိမ့်ပိုက်ပြီးတော့ထင်မှတ်တာဟာတဏှာရဲ့အမြင်တဏှာရဲ့အတွေးနဲ့သိတဲ့အသည့်မျိုးအေသောဟမတမိဆိုတာမာနရဲ့အတွေးအေသောမိအတ္တဆိုတာထိဋ္ဌိရဲ့အတွေးအဲ့တော့ဆိုလိုတာခန္ဓာ၅ပါးနဲ့ပတ်သက်ပြီးရုပ်ကိုရုပ်လို့မမြင်တော့ပဲနဲ့ ငါဟာလို့မြင်မယ်ငါဖြစ်တယ်လို့မြင်မယ်ငါရဲ့အတ္တလို့ငါရဲ့ဝိညာဉ်ကောင်လို့မြင်မယ်တရားနဲ့ပတ်သက်ပြီးတော့ကြွန့်ကျင်လိမ္မာမှုတင်ယူမှုမှုမရှိတဲ့ပုဂ္ဂိုလ်တွေရဲ့အတွေးဟာတဏှာတွေးနဲ့ဖြစ်စေမာနတွေးဖြစ်စေဒိဋ္ဌိတွေးဖြစ်စေအဲ့ဒီအတွေးသုံးမျိုးနဲ့ပဲရှုပ်တရားတွေကိုအာယုံပြုပြီးတော့မှားယွင်းတဲ့အမြင်တွေဖြစ်ပေါ်လာတယ်လို့သူတို့ဆိုလိုတယ် ဒီနေရာမှာအမြင်ကိုတင်ပြောပြမယ်လို့တဏမာနဒိဋ္ဌိ၃မျိုးကိုဟောတာမြတ်စွာဘုရားဒါပေမဲ့ဒိဋ္ဌိဒါန6မျိုးလို့နာမည်တက်ထားတယ်ဒိဋ္ဌိဒါန6မျိုးလို့နာမည်တက်တယ်ဒိဋ္ဌိကိုအဓိက main point အနေနဲ့ဟောတာဘာလို့လို့ဆိုရင်အယူဆလွဲမှားတဲ့ကိစ္စနဲ့ပတ်သက်ပြီးဟောတဲ့တရားဖြစ်နေတာတဏှာနဲ့ပတ်သက်ပြီးဟောတာမဟုတ်ဘူးမာနနဲ့ပတ်သက်ဟောတာမဟုတ်ဘူး ယဟန်တစ်ပါးဟာအယူဆလွဲမှားမှုနဲ့ပတ်သက်ပြီးဟောတာဖြစ်သောကြောင့်ဒီနေရာမှာဒိဋ္ဌိဌာန6မျိုးဒီလိုဆိုရပါအဲ့တော့လောကမှာလူတွေဟာငါဟာလို့ငါဟာလို့ထင်နေတာဘယ်ဟာတွေကိုငါဟာထင်တာတော့လို့ဆိုရုပ်ကိုလည်းငါဟာလို့ထင်တယ်စိတ်ခံစားချက်ကိုလည်းငါဟာလို့ထင်တယ်စိတ်ခံစားစိတ်ခံစားချက်ဆိုတာဘာတွေတော့ဆိုရင်ဟို စိတ်ပျော်တဲ့အခါမှာဝမ်းသာတဲ့ခံစားချက်စိတ်မပျော်တဲ့အခါမှာစိတ်ညစ်တဲ့ခံစားချက်ခန္ဓာကိုယ်နာကျင်ခိုက်ခဲတဲ့အခါမှာခံစားချက်အော်တခါတည်းရန်ပျော်တာလည်းမဟုတ်မပျော်တာလည်းမဟုတ်ပုံမှန်အနေနဲ့ခံစားချက်ဆိုပြီးတော့ခံစားချက်တွေကအမျိုးမျိုးရှိတယ်လေမကျေနပ်တာနဲ့တွေ့လို့ရှိရင်စိတ်ညစ်တဲ့ခံစားချက်တို့စိတ်ထဲမှာမကျေနပ်တဲ့ခံစားချက်စာပေလူတို့ဒေါမနတာဝေဒနာလို့ခေါ် အဲကောင်းတာနဲ့တွေးတဲ့အခါကျတော့ဝမ်းသာတဲ့ကျေနပ်တဲ့ဆိုတဲ့စိတ်ခံစားချက်ဖြစ်တယ်အဲ့တော့ဝမ်းသာတဲ့နောက်စိတ်ထဲမှာချမ်းသာတဲ့စိတ်မချမ်းသာဘူးဆိုဒုက္ခဒုက္ခဆဲခံစားတယ်အဲ့ဒါဒီမထင်ရှားတဲ့အခါမှာအဒုက္ခမဒုက္ခဥပိ္ပခဆဲခံစားခြင်းစိတ်နဲ့ပတ်သက်ပြီးတော့ခံစားချက်ကငါးမျိုးရှိတယ်ပေါ့ငါးမျိုးခွဲတာအဲ့တော့အထင်ရှားဆုံးကတော့ ပြောတယ်မပြောဘူးစိတ်ညစ်တယ်နော်စိတ်ချမ်းသာတယ်စိတ်မချမ်းသာဘူးဆိုတဲ့ဟာဒါဝေဒနာနဲ့ပတ်သက်တာပေါ့အဲ့ဒီမှာလည်းပဲလူတွေကတကယ်ပါဇက်ကပြောသလိုပဲငါစိတ်ညစ်တယ်နော်ငါပြောလိုက်တာလို့ဆိုဒီစိတ်ညစ်ခြင်းပြောခြင်းကိုဝေဒနာလို့မသိပဲနဲ့ငါလို့သိနေတယ်ငါဟာလို့သိနေပြန် အတိလွဲနေတယ်တကယ်တော့ငါဟာမဟုတ်ဘူးငါရဲ့အကြီးအရာလည်းမဟုတ်ဘူးငါရဲ့အတ္တလည်းမဟုတ်ဘူးဝေဒနာသည်ဝေဒနာ စိတ်ခံစားချက်သည်တဘာဝတရားဖြစ်ပြီးတော့စိတ်ခံစားချက်တက်တက်မြတာဖြစ်တယ်လို့မြတ်စွာဘုရားကတုံ့တင်တာအဲ့ဒီတိုင် မမှတ်သားဘူးဆိုလို့ရှိရင်စိတ်ခံစားချက်ကိုပဲငါရဲ့စိတ်ခံစားချက်ဆိုပြီးတော့ကိုဟာလောက်တာအဲ့ဒါမှားရွံ့တဲ့ အမြင်လို့သူတို့ဆိုလိုတယ်တော့အိန္ဒိယနိုင်ငံမှာအတ္တဆိုတဲ့အယူဆရှိတဲ့ပုဂ္ဂိုလ်တွေကလူရဲ့ခန္ဓာကိုယ်ကြီးကရှုခန္ဓာကိုယ်ကြီးက body ကြီးပေါ့ဘာနဲ့ဥပမာတူတော့ဆိုတကား6ပေါက်ရှိတဲ့အိမ်နဲ့တူတယ်တကား6ပေါက်ရှိတဲ့အိမ်နဲ့တူတယ်အဲ့ထဲပဲဟိုပြင်မဲ့ကိုလှမ်းပြီးတော့မြင်တာဘသူဘသူကမြင်တာတော့ ဘေးကလာတဲ့အတန်တွေကြားတာကြားတာဘယ်သူတို့အနန္တရတာအနန္ရတာဘယ်သူတို့နော်လျှာနဲ့ရတာခံပြီးတော့ရတာသိတာဘယ်သူလဲခန္ဓာကိုယ်နဲ့ထိတွေ့တယ်ထိတွေ့တယ်သိတယ်စိတ်ကူးတာဘယ်သူကစိတ်ကူးတာတုံးလို့မေးလိုက်ရင်ဒီရာခတ်သိမ်းဟာတကား6ပေါက်ကတကား6ပေါက်ရှိတဲ့ခန္ဓာအိမ်ကြီးမှာနေတဲ့အတ္တဆိုတဲ့အိမ်ပိုင်ရှင်ကလုံနေတာလို့သူတို့ယူဆတယ် နော်မျက်စိကမြင်တာဘုရားရဲ့ဟောတရားကမျက်စိဆိုတဲ့တကားပေါက်ကမြင်တာဘယ်သူမြင်တာတော့ဆိုမျက်စိကိုမှီပြီးတော့ဖြစ်တဲ့စိတ်ကမြင်တာအဲ့ဒါကိုမှားရင်းနဲ့ယူကြတော့ငါရဲ့အတ္တကမြင်တယ်လို့ဒိဋ္ဌိကြတော့ငါရဲ့အတ္တကမြင်တယ် အဲ့ဒါဗုဒ္ဓရဲ့သတိချက်ကြတော့အဲ့ဒါအတ္တမဟုတ်ဘူးစက္ခုဝိညာဉ်စိတ်များတာဖြစ်တယ်အဲ့ဒီစက္ခုဝိညာဉ်စိတ်သည်အကြောင်းကြောင့်ဖြစ်တာဘာကြောင့်ဖြစ်တာတော့လို့ဆိုရင်အဆင်းအာယုန်နဲ့မျက်စိဆုံမိတဲ့အခါမှာ သူပေါ်လာတာဖြစ်တယ်စီတံများလို့ပဲစီမျက်နှာပြင်ကိုဒုံးနဲ့ရှားရတဲ့အခါမှာစီတံထွက်ပေါ်လာတယ်အဲ့ဒါလိုပဲမျက်လုံးကိုဖွင့်ပြီးတော့ မျက်စိဖွင့်လိုက်တဲ့အခါမှာမျက်စိထဲမှာအဆင်းပုံရိပ်ဟာထင်လာတယ်အဲ့ဒီပုံရိပ်နဲ့မျက်စိနဲ့ဆုံလိုက်တဲ့အခါမှာမြင်တယ်ဆိုတာဖြစ်လာတာငကောရှိတာမဟုတ်ဘူးအဲ့ဒါကိုပဲအရှိလုပ်ပြီးတော့အတ္တကမြင်တယ်လို့ရှုစားတယ်နော်မျက်စိမျက်စိကမြင်နေမြင်သိစိတ်ကိုပဲအတ္တလို့ဆွဲလိုက်တာ တကယ်ကတော့မြင်သိစိတ်ပဲဒါဖြစ်တယ်ပေါ့ထို့တူပဲကြားတာဆိုတာလည်းပဲနားကိုအသုံးပြုပြီးဘသူကြားတာတော့ဆိုလို့ရှင်အဲ့ခန္ဓာအိမ်ထဲမှာရှိနေတဲ့အတ္တအကြားတာမြတ်စွာဘုရားကအတ္တမရှိဘူးဆိုတော့ကြားသူဟာဘသူလဲလို့ဆိုလို့ရှင်သောတဝိညာဉ်စိတ်သာဖြစ်တယ်သောတဝိညာဉ်စိတ်ကကြားတာအနန္ယရဘသူတုံးဆိုရင်ကာဏဝိညာဉ်စိတ် လျာကနေပြီးအရာသာသိတာဘယ်သူတုံးဆိုရင်ဇီဝဝိညာဉ်စိတ်ပဲထိတာသိတဲ့ဟာကာယဝိညာဉ်စိတ်တို့စိတ်ထဲမှာကြံတွေးပြီးတော့သိတာကြတော့မနောဝိညာဉ်စိတ်တို့မြတ်စွာဘုရားကဒီဒွါရ6ပါးတကား6ပေါက်ကနေပြီးတော့ဆိုင်ရဆိုင်ရတွေကိုသိနေတာတခုတည်းသောအတ္တမဟုတ်ဘူးမျက်စိကြတော့သက္ခဝိညာဉ်စိတ် သောနာကြတော့သောတာဝိညာဉ်စိတ်တော့နှာခေါင်းကြတော့ကာဏဝိညာဉ်အနံ့ကြတော့ကာဏဝိညာဉ်စိတ်ရတာကြတော့စီဝိညာဉ်စိတ်အထီတွေးကြတော့ကာယဝိညာဉ်စိတ်နဲ့ကြံတွေးတဲ့အာယုံကြတော့မနောဝိညာဉ်စိတ်တို့မြတ်စွာဘုရား6မျိုးအဲ့ဒီ6မျိုးကိုသူပေါင်းပြီးတော့အတ္တလို့ပြောလိုက်တာခန္ဓာကိုယ်ရဲ့ပိုင်ရှင်ဖြစ်တဲ့အတ္တဥပမာမဲ့အိမ်ထဲမှာလူတယောက်ထိုင်နေတယ် တကားပေါက်6ပေါက်ရှိတယ်အဲ့ဒီတကားပေါက်တွေကနေပြီးသူကပဲမြင်းနေတယ်မြင်းနေတန်ကြတာလဲသူပဲအနံ့ရတာလဲသူပဲလို့ဒီလိုဒါတွေကကြံတွေးပြီးတော့ပြောတဲ့အရာဖြစ်တယ်တကယ်ကတော့မဟုတ်ဘူးစက္ခုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်သုဝိညာဉ်ကာဝိညာဉ်မနောဝိညာဉ်ဆိုတဲ့စိတ်တွေကပြောတာမြင်တာပဲဖြစ်တယ်ပေါ့အဲ့ဒါလို့ရသော်ပြဟောတာကို မကြားဘူးတဲ့ပုဂ္ဂိုလ်ကအဲ့ဒီအလုံးဟာအတ္တကပဲမြင်တယ်အတ္တကပဲကြားတယ်ဆိုတဲ့အယူဆတွေဖြစ်ပေါ်လာတယ်အဲ့တော့မိလိနာမင်းကြီးနဲ့ရှင်နာဂသိန်တို့ဆွေးနွေးတဲ့အခါမှာလည်းပဲဒီအကြောင်းလေးတွေပါတယ်ပေါ့ဒါတွေပါတယ်အဲသူတို့ယူဆအတ္တဆိုတဲ့အရာအမြင်တာအဲ့ဒီမှာရှင်နာဂသိန်ကဟိုဆွေးနွေးထားတာပါတယ်ပေါ့အကယ်၍အတ္တကမြင်နေရင် အတ္တဆိုတာစွမ်းဆောင်မှုရှိတော့သူတယောက်တည်းကအကုန်မြင်နေတခုတည်းပဲဖြစ်နေရမယ်ဆိုတဲ့အကြောင်းအဲ့တော့မိလိမ့်တဲ့ပညာမှာဖတ်ကြည့်မယ်ဆိုရင်ဒီအတ္တကမျက်နာကြတာသူတယောက်တည်းလှုပ်တယ်ဆိုလို့ရှိရင်ဒါယုတ်တိမရှိဘူးဆိုတဲ့အကြောင်းရှင်းပြတာအဲ့တော့ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးပေါ်မှာအမှန်မသိတဲ့အခါမှာ ရှုပ်ကိုဟိုတဏှာနဲ့တွေးတဲ့အခါကျတော့ငါယုတ်ငါရဲ့မာနနဲ့တွေးတဲ့အခါကျတော့ငါစွမ်းနိုင်တယ်ငါဖြစ်နိုင်တယ်ငါလုံနိုင်တယ်ဆိုရက်တွေးတွေးဝေဒနာသင်ညာသင်္ခါရဝိညာဉ်တို့ကိုလည်းထိုလိုပဲငါဝေဒနာငါသင်ညာငါငါသင်္ခါရငါဝိညာဏငါစိတ်ဆိုပြီးတော့ဒီလိုတဏှာအမြင်နဲ့ကငါဟာလို့မြင်မာနအမြင်နဲ့က ငါတွေးနိုင်တယ်ငါခံစားနိုင်တယ်ငါမှတ်သားနိုင်တယ်ငါကြံတွေးနိုင်တယ်ငါသိနိုင်တယ်ဆိုတဲ့ဟာတွေမာနအနေနဲ့ပဲဖြစ်နေတယ်တကယ်အစစ်မှန်ကတော့တဘာဝတရားတွေဟာ သူ့ဆိုင်ရာအကြောင်းကြောင့်သာဖြစ်လာတာဖြစ်တယ်ပေါ့ဒီလိုဆိုလိုရပေါ့အဲ့ဒီမှာရုပ်ခန္ဓာကိုယ်ကိုအကြောင်းပြုပြီးတော့လည်းပဲ ဒီမာယွန်းနဲ့အတွေ့ဖြစ်တယ်စိတ်ခံစားချက်မျိုးကိုအကြောင်းပြုပြီးတော့မာယွန်းနဲ့အတွေ့ဖြစ်တယ်စိတ်ထဲကနေမှတ်မှတ်သားခြင်းနဲ့ပတ်သက်ပြီးတော့လည်းပဲမာယွန်းနဲ့အတွေ့တွေဖြစ်တယ်အဲ့တော့မှတ်သားတာဆိုတာဘာမှတ်သားတာတော့စိတ်ဟာတခါတခါကြုံလိုက်လို့ရှင်မှတ်သားပြီးသားဖြစ်သွားဥပမာမဲ့ငရုတ်သီးစားလို့တခါဆက်ထားရင်နောက်တခါဆက်တယ်လို့မှတ်ထားတာ ဒါပေမဲ့ငရုတ်သီးချိုတာနဲ့တွေ့တဲ့အခါကျတော့သူ့အမှတ်လွဲသွားတယ်နော်မှတ်သားရဲဆိုတာအဲ့လိုအတွေ့အကြုံပေါ်မှာမှတ်သားတာတခါတခါတရားနဲ့စာမှားခတ်တယ်ဆိုတာအဲ့ဒါဒီဖြူဖြူမုံလေးတွေတွေ့ရင်တရားသုံးမုံစားလို့မှတ်ထားတယ်တရားနဲ့စာနဲ့တခါလေးရောပြီးတော့ထက်မိတယ်ဟုတ်တော့မှတ်သားမှုတင်ညာလို့ခေါ်တယ်အဲ့ဒီတင်ညာမယူဘဲနဲ့အတ္တလို့သူကယူတာပဲစိတ်ထဲမှာမှတ်သားမှု သင်္ခါရဆိုတာတော့တွေးတော့တာလေတွေးတာလည်းပဲသင်္ခါရလိုချင်တာလည်းသင်္ခါရထဲမှာပါတယ်စိတ်ဆိုးတာလည်းသင်္ခါရထဲမှာပါတယ်မသိတာလည်းသင်္ခါရထဲပါတယ်လှုပ်ဆော်တဲ့စေရနာဆိုတာလည်းသင်္ခါရထဲပါသင်္ခါရဆိုတာဝေဒနာတင်ညာကလွဲတဲ့ဉာဏ်နဲ့စေရနာ စေတသိက်90ကိုသင်္ခါရခန္ဓာလို့ခေါ်တာဒီနေရာမှာအဲ့တော့သင်္ခါရဆိုတဲ့အသုံးကလည်းပဲဒီဗုဒ္ဓတရားတော်မှာရောထွေးသွားသွားစေတတ်တဲ့အသုံးတစ်ခုဖြစ်တယ်ပေါ့အဲ့ဒါကိုကွဲကွဲပြားပြားသိဖို့လိုတယ်ခန္ဓာ၅ပါးမှာပြောတဲ့သင်္ခါရခန္ဓာဆိုတာစေတသိက်90ကိုပြောတာဖတ်တာကစားတဲ့ စေတသိက်90ဝေဒနာတင်ညာမတပါစေတသိက်90ကိုသင်္ခါရလို့ခေါ်တာအဝိဇ္ဇပစ္စယသင်္ခါရကြတော့စေရနာဆိုတဲ့ကံကိုပြောတာနော်ဝိဇ္ဇပစ္စယသင်္ခါရဒီသင်္ခါရခန္ဓာကစေတသိက်90ဝိဇ္ဇပစ္စယသင်္ခါရမှာ ပါတဲ့သင်္ခါရကစေရနာမတူဘူးတဗ္ဗေသင်္ခါရအိဋ္ဌာ သင်္ခါရတွေအလုံးမမြဲဘူးဆိုတာကြတော့ရှုပ်တရားနံတရားအလုံးဟာဆိုင်ရဆိုင်ရအကြောင်းတွေဖန်တီးထားလို့သင်္ခါရလို့ခေါ်တာအဲ့ဒါတော့တဝိသင်္ခါရအိဋ္ဌာသင်္ခါရကစေတသိက်50ကို ပြောတာလည်းမဟုတ်ဘူးအဝိဇ္ဇာပစ္စယသင်္ခါရကတို့စေရနာကိုပြောတာမဟုတ်ဘူးရှုံဏတရားအလုံးကိုအစ္ဆဒဗဟိတသက်ရှိသက်မဲ့ ရှုံဏတရားတွေအားလုံးကိုသင်္ခါရလို့ခေါ်လိုက်တာနော်ဖြစ်လာရင်ပျက်စီးသွားတယ်အကြောင်းတွေပေါင်းစုံပြီးတော့ဖန်တီးထားတဲ့အရာတွေဖြစ်တယ်အဲ့တော့ကြည့်လိုက်မယ်ဆိုရင်သင်္ခါရဆိုတဲ့စကားလုံးဟာ သူ့နေရာနဲ့သူမှတ်သားရမယ်သူ့နေရာနဲ့သူမှတ်သားနေရာတိုင်းတူတူမဟုတ်ဘူးလို့ဒီလိုမှတ်တာပေါ့နော်နောက်တချို့နေရာမှာလုံးလပယောဂကိုလည်းသင်္ခါရလို့ခေါ်တာရှိသေးတယ် အဲ့တော့သင်္ခါရလို့ခေါ်တာ၄နေရာလောက်ရှိတယ်နော်အဓိကအကြောင်းနဲ့ပတ်သက်ပြီးပြောမှာဆိုရင်ပရိစ္ဆေသုပမခေါ်တဲ့သင်္ခါရတခုခန္ဓာ၅ပါးမှာခေါ်တဲ့သင်္ခါရတခုသဗ္ဗေသင်္ခါရအိဋ္ဌာလို့ပြောတဲ့သင်္ခါရကတခုဒီ၃မျိုးကတော့အဓိကမှတ်သားထားဖို့လိုမတူကြဘူးပေါ့တခုနဲ့တခုဒီမှာတော့ခန္ဓာ၅ပါးလာတဲ့သင်္ခါရဆိုတာစေရနာစေတသိက်အစရှိတဲ့ ဝေဒနာတင်ညာမတပါသောကြံတဲ့စေတသိက်တွေကိုသင်္ခါရလို့ခေါ်တယ်ဝိညာဏဆိုတော့စိတ်ကိုခေါ်တယ်လို့အဲ့တော့နန္တရားနဲ့ပတ်သက်ပြီးဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီနန္တရားနံခန္ဓာ၄မျိုးအဲ့ဒီနံခန္ဓာ၄မျိုးကိုလည်းပဲငါဟာလို့မြင်လို့ရှိရင်တဏှာဆွဲငါရဲ့ငါရဲ့ငါဖြစ်တယ်လို့ ဆွဲယူလို့ရှိရင်မာနဆွဲငါရဲ့အတ္တသို့မဟုတ်ငါရဲ့လိပ်ပြငါရဲ့ဝိညာဉ်ကောင်းလို့ဆွဲလို့ရှိရင်ဒိဋ္ဌိဆွဲလို့ဆွဲသုံးမျိုးနဲ့သစ္စာပြဟောတာအဲ့တော့ဒီတဏမာနဒိဋ္ဌိဆိုတဲ့ဒီတရားတွေဟာဘာကိုအကြောင်းပြုပြီးဖြစ်ပေါ်လာတာတော့ဆိုရင်ရူပခန္ဓာကိုငါလို့ထင် ရုပ်ကိုအကြောင်းပြုဖြစ်တယ်ဝေဒနာကိုငါအလိုထင်လို့ရှိရင်နာမ်ကိုအကြောင်းပြုဝေဒနာကိုအကြောင်းပြုဖြစ်တယ်တင်ညာကိုအာယုပြုပြီးဖြစ်ရင်တင်ညာအကြောင်းတရားအဲ့ဒါတွေကိုခေါ်တာဒိဋ္ဌိဌာနလွဲမှားတဲ့အကြောင်းတရားတွေလွဲမှားမှုကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေဟာဒါတွေပဲသူ့ရဲ့အာယုန်လွဲမှားမှုကဒိဋ္ဌိလွဲမှားမှုကိုဖြစ်စေတတ်တယ်လွဲမှားမှုရဲ့အာယုန်က ရှုပ်ဝေဒနာတင်ညာသင်္ခါရအယုဝေဒနာတင်ညာသင်္ခါရဘောမှာယုတ်ဝေဒနာတင်ညာသင်္ခါရလို့မသိပဲနဲ့အတ္တလို့သိတာလွဲမှားမှုကျိုးဆိုလိုတယ်ယုတ်ဝေဒနာတင်ညာသင်္ခါရကိုယုတ်ဝေဒနာတင်ညာသင်္ခါရလို့ပဲသိရမယ်အစစ်မှန်တိုင်းသိရမယ်အဲ့ဒါမသိပဲနဲ့အတ္တလို့သိတာလွဲမှားတဲ့အသည့်ဖြစ်လို့အဲ့ဒါကဒိဋ္ဌိအဲ့ဒီမိစ္ဆာဒိဋ္ဌိဟာ ဘာကိုအကြောင်းပြုဖြစ်တာတော့ဆိုရုပ်ကိုလည်းအကြောင်းပြုဖြစ်တယ်ဝေဒနာကိုလည်းအကြောင်းပြုဖြစ်တယ်သင်ညာသင်္ခါရဝိညာဉ်တို့ကိုလည်းအကြောင်းပြုဖြစ်တော့ဒါဒိဋ္ဌိဌာနမိစ္ဆာဒိဋ္ဌိရဲ့ဖြစ်ရာသို့မဟုတ်မိစ္ဆာဒိဋ္ဌိဖြစ်ကြောင်းတရားမိစ္ဆာဒိဋ္ဌိရဲ့အာယုံတို့ထီလို့ဆိုလိုတာပေါ့နော်အဲ့ဒါအခု၅ခုရှိသွားပြီ၆မျိုးမြတ်စွာဘုရားဟောတာ၅ခုရှိသွားနောက်တစ်ခါစိတ်နဲ့ပတ်သက်တာကြတော့ နည်းနည်းပို့ပြီးတော့ခြေပြန့်တယ်ဝိညာဉ်နဲ့ပတ်သက်တာကြတော့ပို့ခြေပြန့်တာဘာတွေဖြစ်တုံဆိုစဉ်းစားကြည့်လိုက်ပေါ့အသိစိတ်ဟာဘလို့ဖြစ်လဲကိုယ်တဏ္ဍမှာရှိတဲ့အသိစိတ်ဟာဘလို့ဖြစ်တာတော့ဆိုမြင်တဲ့အာယုံတွေ့နေဖြစ်တယ်နော်မျက်စိနဲ့မြင်လို့ရှင်လည်းဖြစ်တယ်ပြီးတော့နားနဲ့ကြားရင်လည်းဖြစ်တယ် နောက်နှာခေါင်းနဲ့နှမ်းရှူလျှာနဲ့လက်ရက်ခန္ဓာကိုယ်နဲ့ထိတွေ့စိတ်ကူးကြံစိတ်လို့ရှိရင်လည်းဖြစ်တယ်အဲ့တော့အမြင်အာယုံကိုအကြောင်းပြုပြီးတော့လည်းပဲဝိညာဉ်ဖြစ်တာဆိုတော့အမြင်အာယုံဆိုတာဘာကိုပြောတာတုံးဆိုဒိဋ္ဌဒိဋ္ဌိဒိဋ္ဌမတ္တံဆိုတဲ့ဝိပဿနာရှုစဉ်အဲ့ဒါပြောတာဒိဋ္ဌမျက်စိနဲ့မြင်တဲ့အရာ အဆင်းအာယုံပေါ့ယသိနဲ့မြင်လို့ရတာအဆင်းအာယုံနားနဲ့ကြားလို့ရတာကအတန်အာယုံဒိဋ္ဌာတုဒ္ဒနောက်တစ်ခါမုဒ္ဒဆိုတာသုံးခုပေါင်းပြီးတော့ဟောလိုက်တာမြတ်စွာဘုရားမုဒ္ဒဆိုတာရောက်ရှိခြင်းလို့အဓိပ္ပာယ်ရတယ်မုဒ္ဒဆိုတာနှာခေါင်းနဲ့အနံ့ရတာ လျာနဲ့အရသာသိတာခန္ဓာကိုယ်နဲ့ထိတွေ့တာအဲ့ဒါကိုမူတာဒိဋ္ဌိဒိဋ္ဌမတ္တန်ကမျက်စိနဲ့ဆိုင်တယ်သူတိသူတ္တမတ္တန်ကနားနဲ့ဆိုင်တယ်မုတေမုဒ္ဓမတ္တန်ကြတော့ဘယ်နှခုပေါင်းထားတော့နှာခေါင်းရဲ့လျှာရဲ့ကာယရဲ့သုံးခုပေါင်းထားဘာဖြစ်လို့ပေါင်းတာလဲဘာဖြစ်လို့ပေါင်းတာ ကော်ဖီတောက်ဖူးနေကြတာဆိုတော့ကော်ဖီတောက်တဲ့အခါထိနော်ပေါင်းထားခြင်းအကြောင်းကိုသဘောပေါက်လိမ့်ဒီပြန်ရတဲ့ပြောလို့လည်းရပါတယ်ကော်ဖီနဲ့ကော်ဖီတောက်ပြီဆိုတဲ့အခါမှာထိပထမဆုံးကကော်ဖီပကံလေးကော်ဖီလေးဖြော်ပြီးတော့နှာခေါင်းပစနာတိတ်လိုက်တာနဲ့တပြိုင်တည်းဘာကိုအရင်သိတယ်ထင်တယ်အနံ့ကိုအရင်သိတယ်ဟုတ်လား ကော်ဖီပါစတဲ့ထည့်လိုက်တာနဲ့ဘာကအရင်သိတာအနံ့ဟာကော်ဖီလေးကမှုေးလိုက်တာဆိုဟာကော်ဖီကအနံ့မကောင်းဘူးဟောမှုေးတယ်ဆိုအဲ့တော့အနံ့ကအရင်သိတယ်ပြီးတဲ့အခါကျတော့ဘာသိတော့ဆိုကော်ဖီကြီးကလည်းအေးလိုက်တာဘယ်တော့မှဖြေးထားမှမသိဘူးဟုတ်လားကော်ဖီကလည်းပူလိုက်တာအေးတာပူတာသိတယ်အဲ့တော့အေးတာပူတာသိတာကကာယဝိညာဉ်စိတ်နဲ့သိတာ အနံ့သိတာကခန္ဓာဝိညာဉ်စိတ်နဲ့သိတာဆိုလိုတာနှာခေါင်းနဲ့သိတာတခုအထိတွေ့နဲ့သိတာတခုနှစ်ခုဖြစ်သွားပြီမတူသေးဘူးအဲ့တော့အရသာကနောက်ဆုံးချက်မှသိတယ်တောက်လိုက်တော့ဩခါလိုက်တာမဩမခါဘူးကော်ဖီတည်းချိုးတယ်ဟောဒီလိုဖြစ်လာတာဒီပြင်းအစာစားရင်လည်းအဲ့တိုင်းပါပဲအနာအရင်ရတာဒါမို့လို့လူတွေစားတဲ့အစာစားဟာ flavor ဆိုတဲ့အနံ့ကောင်းအောင်လုပ်ကြတာနော် အခုတော့အနတ်နဲ့မကဘူးအမြင်လှအောင်လည်းလုပ်ကြတယ်ကိမ့်မုံတို့ဘာလို့ဆိုလို့တွေလှနေအောင်လုပ်ထားတာလှနေတော့စားခြင်းစရာရှိအောင်ဆက်ဆောင်မှုတစ်ခုပေါ့အတန်ကလွဲကုန်ပါတယ်နော်စားကြတွေပါအနံဒီအမြင်လှတယ်အနံကောင်းတယ်အထီးတွေ့ကောင်းတယ်အရသာကောင်းတယ်အရသာနောက်ဆုံးချက်မှသိတာအဲ့ဒါကြောင့်မို့လို့အဲ့ဒီသုံးခုက ပေါင်းထားတာမုတိမုတ္တမတ္တ ထိထိထိတမတ္တန်တရားထဲမှာမုတိမုတ္တမတ္တန်လို့မြတ်စွာဘုရားပေါင်းဟောလိုက်တယ်။ဘာလို့ပေါင်းဟောရပါလဲလို့ငကိုယ်တော်ကသဘောမပေါက်ဘူး။အခုကြည့်လိုက်တော့ဟုတ်တာပဲ။အစာစားပြီဆိုရင်အဲ့ဒီသုံးကတပေါင်းနဲ့လာတာလေ။တပေါင်းနဲ့လာတာ။ဘာစားစားအဲ့ဒါတပေါင်းနဲ့လာတာပဲသူက။ဥပမာမဲ့ကိတ်မုံလေးစားလိုက်တယ်။အဲကိတ်မုံလေးကမွေးလိုက်တာဟာဆိုအရင်လား ပြီးတော့ပြော့ပြော့ပြောင်ပြောင်လေးကကိမ့်မုံလေးကနူးညံ့နေဆိုရင်နူးညံ့တာအရင်သိတယ်အဲ့တော့အနံ့သိတာကတခုနူးတယ်အနုဘူးသိတာကတခုပြီးတဲ့အခါကျတော့မှချိုးတယ်မချိုးဘူးဆိုရင်အရသာသိတာနောက်ဆုံးကျမှလာတာတော့စီဝဝိညာဉ်နောက်ဆုံးမှလာတာဒါပေမဲ့မြတ်စွာဘုရားဟောတာတဲ့အစဉ်ကဘာလို့ဆိုရင်ခန္ဓာဝိညာဉ်ပြီးတော့စီဝဝိညာဉ်စီဝဝိညာဉ်ပြီးတော့မှကာယဝိညာဉ်ပြော အဲ့တော့စားတိုင်းစားတိုင်းတွေးကြည့်လိုက်စားတိုင်းစားတိုင်းတွေးကြည့်လိုက်တော့စီဝါနဲ့ပတ်သက်တဲ့အခါကျတော့မြတ်စွာဘုရားဟောတာပါတော့စီဝံစပဋိစ္စရတေစ္စဥပ္ပစ္စတိစီဝဝိညာဏရှာနဲ့အရသာအာယုံဒီတစ်ခုဆုံလိုက်တဲ့အခါမှာလျက်သိစိတ်ဖြစ်တယ်ထို့တူပဲ နှာခေါင်းနဲ့အနံ့နဲ့ဆုံလိုက်တဲ့အခါမှာခန္ဓာဝိညာဉ်စိတ်လေနန္တိအနန္တိအနန္တိစိတ်ဖြစ်တယ်နန္တိစိတ်ဖြစ်တယ်ကိုကာယနဲ့အထိအတွေ့နဲ့ဆုံလိုက်တဲ့အခါမှာအထိတိစိတ်ဖြစ်တယ်အဲ့ဒီသုံးခုလုံးကို ပေါင်းပြီးတော့မုတိမုဒ္ဒမတ္တမုဒ္ဒလို့သုံးတာဟောမုဒ္ဒလို့သုံးတာအဲ့ဒီ ဝိညာဉ်စိတ်တွေဖြစ်ပေါ်ပုံတွေနဲ့ပတ်သက်ပြီးတော့လည်းပဲမာရွေးနဲ့အယူဆတွေဖြစ်လာတယ်။မာရွေးနဲ့အယူဆဖြစ်နိုင်အဲ့ဒါဟာစိတ်ကိုအာရုံပြုပြီးတော့ဘာဖြစ်လာတော့ဆိုငါမြင်တာငါကြားတာဟုတ်လားငါနှာခေါင်းထဲမှာအနံ့ပေါ်တာအရသာရှိတာနောက်တကဝိညာတစိတ်ထဲကသိတာ ပတ္တလက်ရှိရောက်လာတာပရိယတိတ နောက်အတွက်ရှာဖွေတာမနအနုဝိစရိတမနတာအဲ့ဒီအာယုန်တွေကိုရှားနေတာ မရသေးခင်အနုဝိစရိတစိတ်ကူးချီတာအဲ့ဓာတွေအလုံးကို လူကဘယ်လိုဆိုရအောင်ဆိုဧတံမမဧသောဟမတမိဧသောမေအတ္တာ တော့မြင်စရာအာယုန်နဲ့ပတ်သက်ပြီးဖြစ်လာတာတွေကြားစရာအာယုန်နဲ့ပတ်သက်ပြီးဖြစ်လာတာတွေအထိတွေးနဲ့ပတ်သက်ပြီးဖြစ်လာတာတွေရှင်တဲ့နှလုံးနဲ့ရောက်လာတာတွေနဲ့ပတ်သက်ပြီးဖြစ်လာတာတွေကိုရှာပွေးစိတ်ကူးရှာကြံပြီးရှာပွေးနေတာတွေစိတ်ကူးထဲမှာပေါ်လာတာတွေအဲ့ဒီအလုံးတွေကိုပဲငါဟာငါရဲ့အတ္တနော်ငါရဲ့အတ္တ ဒီလိုထင်မြင်ယူဆမှုဟာဒါမိစ္ဆာဝါဒလို့ဒီလိုပြောတာမှားရွေးတဲ့အမြင်တစ်ခုလို့အဲ့တော့ခန္ဓာ၅ပါးက၅ခုဒီဟာကဝိညာဉ်ထဲမှာပေါင်းပြီးတော့ထည့်ထားတော့ဒါကဝိညာဉ်ဝိညာဏနဲ့ပတ်သက်တဲ့စိတ်ဖြစ်မှုနဲ့ပတ်သက်တာဖြစ်တော့ကြောင့်သူ့ကိုဝိညာဉ်နဲ့ခန္ဓာထဲမှာထည့်ပြီးတော့ရည်တွက်ရင်၅ခုပဲရှိသေးတယ်နော်၅ခုပဲရှိသေးတယ် ဒိဋ္ဌိဖြစ်ပုံနဲ့ပတ်သက်ပြီးပြောတာဒါစိတ်ဖြစ်လာတာဒါတွေကိုအကြောင်းပြုပြီးဖြစ်တာနော်စိတ်ဖြစ်တာမျက်စိကမြင်ရတဲ့အာယုံပေါ်မှာအကြောင်းပြုတယ်နားကကြားရတဲ့အသံပေါ်မှာအကြောင်းပြုတယ်နှာခေါင်းကနှမ်းရှူရတဲ့ပုံမှာအကြောင်းပြုတယ်လျှာနဲ့ရတာခံရတဲ့ပုံမှာအကြောင်းပြုတယ်ခန္ဓာကိုယ်နဲ့ထိတွေ့တဲ့ပုံမှာအကြောင်းပြုတယ်စိတ်ကူးကြံစည်တဲ့ပုံမှာအကြောင်းပြုတယ်အဲ့ဒီအကြောင်းပြုပြီးဖြစ်ပေါ်လာတဲ့ဝိညာဉ်နဲ့ပတ်သက်ပြီးတော့လည်းပဲ မှားယွင်းတဲ့အတွေးတွေဖြစ်တယ်အလုံးပေါင်းလိုက်တော့၅ခုပဲရှိသေးတယ်အဲနောက်တစ်ခုကဘာတော့ဆိုလို့ရှိရင်ဒါကတော့အလွတ်တွေးတာအလွတ်တွေးတာသူ့ရဲ့ယုံကြည်ချက်ကဘာတော့ဆိုရင်ခန္ဓာကိုယ်မှာသူကဒီကိုယ်ခန္ဓာကိုယ်မှာ ဖြစ်တဲ့အရာတစ်ခုခုကိုများသောအားဖြင့်တော့သူကနန္တရားတစ်ခုခုကိုတွေးတွေးရှိကြတယ်။နောက်ဘဝနဲ့ပတ်သက်လာလို့ရှိရင်နန္တရားနဲ့ပတ်သက်တယ်။ဘာလို့လို့ဆိုရင်မိစ္ဆာအယူဝါဒရှိတဲ့တွေကလည်းပါတယ်လေ။ရှုပ်ဆိုတာဒီဘဝမှာသေသွားရင်မြုပ်ပြရတာတို့ပြီးသိညွရတာဒါသူသိတယ်။ဖော်ရီကြီးတော့သူသိတယ်နောက်ဘဝမပါဘူးဆိုတာ။ ရှုံးနဲ့ပတ်သက်ပြီးတွေးတဲ့သူကအုပ်စေတာဝါဒသမားပဲနာနဲ့ပတ်သက်တဲ့အခါကျတော့လူတွေလည်းသိရင်သိပြီးသွားလို့ရှိရင်ဒီဝိညာဉ်ကောင်လေးကနောက်တစ်ခါနောက်ဘဝဝင်စားတယ်လို့ပြောကြတယ်လေနောက်ဘဝဝင်စားတယ်လို့ပြောတယ်အဲ့တော့နောက်ဘဝကိုလက်ခံတဲ့သူတွေကဝိညာဉ်ကိုဥတည်ပြီးတော့ပြောကြတာဝိညာဉ်ဆိုတာခုနက ဝေဒနာလည်းဖြစ်နိုင်တယ်တင်ညာလည်းဖြစ်နိုင်တယ်သင်္ခါရလည်းဖြစ်နိုင်တယ်ဝိညာဏဆိုတဲ့စိတ်လည်းဖြစ်နိုင်တယ်နန္တရားလို့ဆိုပါစို့အလုံးပေါင်းလိုက်နန္တရားတစ်ခုခုကိုအတ္တလို့ယူဆလိုက်တယ်အဲ့ဒီမှာသူဆွဲလန်းထားတဲ့သူ့ရဲ့စိတ်ခံစားချက်ကိုပဲအတ္တကခံစားတယ်မှတ်သားတယ်ဆိုတာလဲအတ္တကမှတ်သားတာတွေ့တော့ကြံစည်တယ်ဆိုတာလဲအတ္တပဲသိတာဆိုတာလဲအတ္တပဲအဲ့ဒီအတ္တဆိုတဲ့အရာလေးဟာတဲ့ ငါဒီဘဝကသေသွားလို့ရှိရင်နောက်ဘဝမှာနော်ဒီဘဝကသေသွားလို့ရှိရင်နောက်ဘဝကျမှထာဝရမြဲတဲ့နေရာရောက်သွားလိမ့်မယ်ဒီဘဝသေမှာဆိုတာတော့သူသိတယ်နော်ဒီဘဝသေသွားပြီးတော့ထာဝရမြဲတဲ့ဘာနဲ့သွားတူတုံဆိုလို့ရှိရင်တချို့ဘာသာဝါဒတွေရှိတယ်လေသေသွားလို့ရှိရင်ထာဝရကောင်းကင်ဘုံရောက်သွားမယ်သို့မဟုတ်ထာဝရငရဲကြသွားမယ် ဖရာသခင်ခေါ်တော်မူတဲ့နေ့ကိုစောင့်မယ်။ဒါထာဝရတွေကြီးပဲကောင်းတော့။နောက်ဘဝဟာထာဝရပဲ။ဘုရားဘာသာတရားတော်အရာကြတော့အဲ့လိုမဟုတ်ဘူး။သိမယ်သိပြီးရင်နောက်ဘဝဖြစ်မယ်။ပြန်ပြီးတော့တဏှာမကင်းသေးရင်နောက်ဘဝမှာပြန်မွေးမယ်။မွေးတဲ့ဟာတွေကဂတိ၅မျိုးရှိတယ်။ငရဲကြရင်ကြမယ်။တရိษံဖြစ်ခြင်းဖြစ်မယ်။ပိဋ္ဌာဖြစ်ခြင်းဖြစ်မယ်။နော်လူဖြစ်ခြင်းဖြစ်မယ်နတ်ဖြစ်ခြင်းဖြစ်မယ်32ပုံ တဲ့ကဂတိ၅ပါးတနည်းရတော့ရောက်တော့မယ်ဒါဗုဒ္ဓဘာသာလေရဲ့အတွေ့တခြားဘာသာဝင်တွေရဲ့အတွေ့ကြတော့အဲ့လိုမဟုတ်သိပြီးလို့ရှိရင်ဘုရားသခင်ရဲ့လိုတော်ချက်ဘုရားသခင်ခေါ်တော်မူတဲ့နေ့ကိုဆောင်နော်ခေါ်တော်မူတဲ့နေ့ကိုဆောင်ဒါကြောင့်မို့ဘုရားမှားခေါ်မှာဆိုလို့အမှတ်သားလေးတွေလုပ်ပေးထားသေးတယ်မှားမဆုံးလို့ ဖះတော့မပါဘူးတကိုးရှိတာပဲအဲ့ဒီလိုသူသူတို့ကြတော့သူတို့ရဲ့ရည်ရွယ်ချက်ကတော့ဘလို့ဖြစ်သွားတော့ဆိုခုမြတ်စွာဘုရားဟောတဲ့အတိုင်းပဲငါရဲ့အတ္တငါရဲ့ဘဝငါရဲ့ဘဝဟာဒီနောက်တမလွန်ဘဝရောက်သွားလို့ရှိရင်နေဆာထာဝရအပြောင်းလဲမရှိတဲ့ဘဝမှာငါဖြစ်လိမ့်မယ်အဲ့ဒီမှာ တထေဝတတ္တိတမံတထေဝထတာမိအဲ့ဒီနောက်ဘဝရောက်တဲ့အခါကျတော့ငါဟာမအိုးမသိလာရီနေရီတောင်းနေလိုပဲခိုင်မြဲတဲ့သာဝရပုဂ္ဂိုလ်ဖြစ်လိမ့်မယ်လို့အဲ့လိုယူဆပြီးတော့တွေးတော့ကြံစီတာလည်းပဲဒါမိစ္ဆာယူဝါဒတစ်ခုလို့ဆိုလို့နော်နောက်ဘောနဲ့ပတ်သက်တဲ့မိစ္ဆာဝါဒဒါဒါသတ္တဝါဒလို့လည်းခေါ်တယ်ဗျာ နောက်ဘဝမှာထာဝရမြဲမယ်အဲ့ကြတော့ဘုရားဘာသာကြီးပြောတဲ့နိဗ္ဗာန်ရောမပါဘူးလားလို့ဆိုနိဗ္ဗာန်မှာမြဲတဲ့အရာတစ်ခုမှထည့်ပြောထားတာမရှိဘူးလေသင်္ခါရတရားတွေချုပ်ငြိမ်းသွားတာဟုတ်တာလေနိဗ္ဗာန်လို့ခေါ်တာဆိုဘုရားဘာသာမှာ ဖြစ်တာမှမရှိတာထာဝရကောင်းကင်ဘုံလို့နေရာညွှန်းတာလည်းမရှိဘူးအဲ့ဒါကြောင့်မို့ဘုရားဘာသာဟောတဲ့နိဗ္ဗာန်က ဒါတွေရဲ့အပြင်မှာဖြစ်နေဒီထဲမှာမပါဘူးဒီထဲမှာမပါဘူးသူကတော့ဒီအတ္တလို့ဆွဲမိထားတဲ့ကိုယ့်ရဲ့ဝိညာဉ်ကောင်လေးဟာဒီဘဝတည်သွားလို့ရှိရင်နောက်ဘဝမှာနှိစ္စထာဝရကောင်းကင်ဘုံကြီးကိုရောက်ပြီးတော့သူဟာမအိုမနာမသိအမြဲနေရမယ်နိဗ္ဗာန်ကိုလည်းပြောတယ်လေနိဗ္ဗာန်ရောက်ရင်မအိုမနာမသိဆိုတာမဖြစ်လို့မအိုတာကိုပြောတာနော် ဖြစ်ပြီးမို့တာပြောတာမဟုတ်ဘူးသူတို့ရဲ့အယူဝါဒကဖြစ်ပြီးမို့မနာမသေးတာနိဗ္ဗာန်ဆိုတာမဖြစ်တော့တာကိုဆိုလိုတယ်မဖြစ်လို့ရှိရင်အိုစရာလည်းမရှိဘူးနာစရာလည်းမရှိဘူးသိစရာလည်းမရှိဘူးဥပမာနေကြီးကအရှိလောကရကမထွက်ဘူးဆိုရင်နေဝင်တာပဲရှိပါမှာထွက်တာမှမရှိရင်ဝင်တာပဲရှိမယ်မွေးတာမှမရှိရင်သေတာမရှိဘူးပေါ့နိဗ္ဗာန်ဆိုတာက တနေ့ကသွားဖြစ်တာကိုပြောတာမဟုတ်ဘူးအဲ့တော့အယူဆနဲ့ပတ်သက်ပြီးတော့ခုလိုဒါကအယူဆတစ်ခုပေါ့အဲ့ဒီအယူဆကိုလည်းပဲဣတံမမငါရဲ့ခံယူချက်ဧသောဟမတမိငါရဲ့တွေးတော်ဆင်ခြင်ချက်ဧသောမိအတ္တတာငါရဲ့အတ္တပဲလို့အဲ့ဒီဟာလည်းပဲပိဿဒိဋ္ဌိဖြစ်ခြင်းအကြောင်းတစ်ခုပဲလို့ တော့မိစ္ဆာဒိဋ္ဌိဖြစ်ဖို့အကြောင်းဟာ6ခုရှိတယ်ခန္ဓာ၅ပါးကဝိညာဉ်နဲ့ခန္ဓာမှာထပ်ပြီးတော့ထည့်ထားတာပါပဲခန္ဓာ၅ပါးက၅ခုနော်မှားရွေးနဲ့အမြင်တစ်ခုကမိစ္ဆာဒိဋ္ဌိဖြစ်ခြင်းအကြောင်းတစ်ခုပဲဆိုလိုတာမိစ္ဆာဒိဋ္ဌိတစ်ခုသည်နောက်မိစ္ဆာဒိဋ္ဌိတစ်ခုဖြစ်စေတယ် သူဆိုလိုတာနော်ပထမကခန္ဓာ၅ပါးသည်မိစ္ဆာဒိဋ္ဌိဖြစ်ခြင်းအကြောင်းအခုနောက်ဆုံးပြောတာဟာမိစ္ဆာဒိဋ္ဌိတစ်ခုကမိစ္ဆာဒိဋ္ဌိတစ်ခုပေါက်ဖွာပေးတာအတ္တလို့ယူဆတတ်တဲ့အယူဆသည်နောက်ဘဝကျနေသထာဝရအတ္တကိုရမယ်ခုဘဝတော့မရဘူးဆိုတာသိတယ်သိမှာကိုအဲ့တော့ကျန်တဲ့နောက်ဘဝရောက်ရင်တော့ငါနေသထာဝရဘုံရောက်မှာပဲလို့ဆိုတဲ့ဒါအဲ့ဒါကိုမြတ်စွာဘုရားက ဒိဋ္ဌိဌာန6မျိုး ဆိုပြီးတော့ဒီအလကတုပမှာသုံးပါတတခေါ်တယ်အဲ့တော့ဒီဒိဋ္ဌိဌာန6မျိုးဟာဘသူတွေမှာဖြစ်တာတုံးဆိုတော့ကြာဥနောက်ဝဘုသူတနဲတဲ့ဖရတရားမနာဘူးတဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်တယ်ဖရတရားနာဘူးတဲ့ပုဂ္ဂိုလ်တွေကြတော့အဲ့ဒီခံယူချက်တွေမရှိဘူးတဲ့မရှိသည့်အတွက်ကြောင့်မိစ္ဆာဒိဋ္ဌိမဖြစ်ဘူးအတွေးခေါ်မှန်တယ်လို့ပြောတာဒါမှန်တာပေါ့မသိတဲ့လူကအတွေးတစ်မျိုး သိတဲ့လူကြတော့အတွေးတစ်မျိုးလေး မင်္ဂန်နဲ့အတွေးကိုတွေးတတ်တယ်အဲ့ဒီလိုမြတ်စွာဘုရားကဒိဋ္ဌိဌာန6မျိုးကိုဒီအဇာဘူးနာဝမရှိတဲ့ပုထုဇဉ်တွေမှာဒီ6မျိုးဖြစ်တယ်ဇာဘူးနာဝတရားနာရတဲ့ပုဂ္ဂိုလ်တွေမှာဒီ6မျိုးမဖြစ်ဘူးဒီလိုအမြင်မျိုးတွေမရှိဘူးလို့ခေါ်ပြီးတော့စကားလေးတစ်ခွန်းထည့်လိုက်တယ်မြတ်စွာဘုရားပါတော့သောဧဝံသမနုပတ္တံတောအတ္တိနပရိ ပရိတတတိဒီမိစ္ဆာရုပ်ခန္ဓာတွေပေါ်မှာမှန်ကန်တဲ့အမြင်နဲ့ငါဟာလို့လည်းမမြင်ဘူးအဲငါရဲ့ငါဖြစ်တယ်လို့လည်းမမြင်ဘူးငါရဲ့အတ္တလို့လည်း तू မမြင်ဘူးဆိုလိုတာတဏှာဆွဲလည်းမရှိဘူးမာနဆွဲလည်းမရှိဘူးဒိဋ္ဌိဆွဲနဲ့အနေနဲ့လည်းမမြင်ဘူးရှုပ်ကိုရုပ်လို့ပဲမြင်တယ်ဝေဒနာဝေဒနာလို့ပဲမြင်တယ်တင်ညာကိုတင်ညာလို့ပဲမြင်တယ်သင်္ခါရကိုသင်္ခါရလို့ပဲမြင်တယ်ဒိဋ္ဌိကိုလည်းဒိဋ္ဌိလို့ပဲမြင်တယ် အဲ့တော့တဏှာနဲ့လည်းမကြည့်ဘူးဒိဋ္ဌိမာနနဲ့လည်းမကြည့်ဘူးဒိဋ္ဌိနဲ့လည်းမကြည့်ဘူးဆိုရင်အဲ့ဒီမှားရွေးနဲ့အမြင်ခံယူချက်မရှိတဲ့ပုဂ္ဂိုလ်ဟာဘာဖြစ်တုံးဆိုသောဧဝံသမနုပတ္တံတော့အတတိနပရိတတတိအတတိနပရိတတတိဆိုဒီခန္ဓာ၅ပါးပျက်စီးသွားရင်တော့သူစိတ်မပူတော့ ဘာလို့ဆိုငါဟာလို့မှတွေးထားတာမှမရှိတာနော်ငါလို့လည်းတွေးမထားဘူးငါလို့လည်းတွေးမထားတော့ခန္ဓာကမ္ဘာပျက်စီးသွားရင် तू စိတ်မပူလောကလူတွေကငါဟာဆိုမှစိတ်ပူတာလေဘလောက်တန်ဖိုးရှိရှိသူများဟာပျက်စီးရင်အပြုံးမပြတ်ဘူးလေလူတွေကကိုယ်ဟာဆိုရင်တော့ခံရမှာပဲဟုတ်တယ်လူတွေရဲ့တော့ငါဟာလို့သိမ့်ပိုက်ပြီဆိုတော့မှဒီတောကဆွာလာတာကိုအဲ့တော့သူကယုံဝိရဏသင်္ညာသင်္ခါရနဲ့ ဒီယူဝါဒတွေကိုငါဟာလို့မတွက်သည့်အတွက်ကြောင့်အတ္တတိနပရိတတတိမရှိတော့ရင်လည်းသူဆွေရင်တော့ကမဖြစ်တော့ဘူးအမှားရနဲ့အမြင်နဲ့ဆိုရင်တော့ဆွေရင်တော့ကဖြစ်မှာပဲအစရေကယုတ်ဟာမမြဲဘူးဝေဒနာခံတင်ညာသင်္ခါရဝိညာဉ်ဒီအယူဆဒိဋ္ဌိတွေဆိုတာမြဲတဲ့အရာတွေမဟုတ်ဘူးအလုံးဟာဖြစ်ပြီးတော့သူ့အကြောင်းနဲ့သူဖြစ်ပြီးပြတ်တဲ့အရာတွေပဲလို့ ဒီခံယူချက်ရှိတဲ့ပုဂ္ဂိုလ်ကပြက်သွားလဲသူကဘာမှခိမဆိုင်တော့ဥပမာဘာလို့ဆိုရင်လမ်းမေးပေါက်နေတဲ့သစ်ပင်ကြီးတစ်ပင်ကိုငါဟာလို့ငါဖြစ်တယ်လို့ငါရဲ့အတ္တလို့မဆွလန်းလို့ရှိရင်ဒီသစ်ပင်ကြီးဘယ်သူခုတ်ခုတ်ကိုယ်မှလာနာခြင်းမှုရှိမှာမဟုတ်နော်ကိုယ်နဲ့မှမဆိုင်တယ်လို့ဖြစ်သွားတယ်လေဆိုင်အောင်ကကိုကတိမ့်ပိုက်ထားရင်တော့ကိုယ်နဲ့ဆိုင်တယ်လို့ဖြစ်တယ်မဆိုင်တဲ့အရာဆိုရင်ကိုယ်နဲ့လွတ်လပ်နေတဲ့ပုဂ္ဂိုလ်ဟာ အတ္တတိနပရိတတတိအဲ့တော့မြတ်စွာဘုရားကဒီမာဂဏိယသုတ်တံတို့ဟိုရင်ဓမ္မပရတို့မှာဟောထားတာရှိတယ်လေပါတော့ဆိုရင်ဒီသဗ္ဗသောနာမရူပသမေယတနတ္ထိမမယိတံဆိုလိုတဲ့အဓိပ္ပာယ်ကနန္ဒီယုတ်တွေကိုငါဟာလို့ ခံယူထားတာမရှိဘူးတဲ့နော်တဏှာနဲ့မမြင်ဘူးလို့ပြောတာတဏှာနဲ့တွေးမထားဘူးငါဟာလို့မသိမ့်ပါဘူးတဘာဝတရားပဲထားလိုက်တယ်တပ္တောနာမရူပတမိနာယုတ်တိအာလုံးနဲ့ပတ်သက်ပြီးတပ္တောနာမရူပတမိယတ္တနတ္ထိမမဣတံငါဟာလို့ပြောတဲ့အရာမရှိဘူးအဲ့ဒီနာယုတ်တိပေါ်မှာငါဟာလို့အစွဲလမ်းမရှိသူ အတ္တတအစနသောတတိအကယ်၍ဒီနာယုတ်ဒီပျောက်ပြက်သွားမယ်ပျက်စီးသွားရင်လည်းမစိုးရိမ်ဘူးအဲ့တော့ငါဟာလို့ဆိုမှစိုးရိမ်တာဖြစ်တာလေပြက်သွားလို့ရှိရင်ငါဥမာမဲ့လမ်းမေးမှာကားတွေပျက်စီးနေတာတွေရှိတယ်လေကိုကားဆိုရင်တော့စိုးရိမ်မှာပေါ့ကိုကားမဟုတ်ဘူးဆိုဘယ်နဲ့ဘယ်နဲ့စီးပြက်ပြက်ကိုဘာမှဖြစ်ကြဘူးလေလူတွေကကိုဟာမဟုတ်ဘူးဆိုရင် လူတွေလည်းနေစဉ်နဲ့အမျှသေးနေတာကိုယ်နဲ့ပတ်သက်တဲ့လူသေးရင်သာစိတ်မကောင်းဖြစ်ကြတယ်ကိုယ်နဲ့မပတ်သက်ဘူးဆိုရင်အပြုံးတော်မပြတ်ဘူးနော်အဲ့ဒါဘာကြောင့်မမဤတာငါဟာလို့သိမ့်ပိုက်ထားခြင်းမရှိလို့ဖြစ်တာငါဟာလို့သိမ့်ပိုက်လိုက်တာနဲ့တပြိုင်နက်ပြက်လို့ရှိရင်တော့ကရောက်လာတာပဲဒါထုံးစံနော်ဒါကြောင့်မို့ဒီ တွေ့တာမှုရှိတဲ့နေရာမှာသောကဆိုတာဖြစ်တယ်တွေ့တာမှုမရှိတဲ့နေရာမှာဖြစ်ဘူးအဲ့ဒီမှာမြတ်စွာဘုရားမှန်ကန်တဲ့အမြင်ရှိလို့ဒိဋ္ဌိအမြင်မရှိတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့ဒီယုဝေရဏတင်ညာသင်္ခါရခန္ဓာဆိုတဲ့ဒီသဘာဝတရားတွေပျောက်သွားအောင်ပြက်သွားအောင်သူ့မှာနပရိတတတိစိတ်ပူရာသူမဖြစ်တော့ဘူးတော့ယဟနာပုဂ္ဂိုလ်ကတဲ့ ဥပမာမယ်ရှင်သာရိပုတ္တရာဆိုအပ်ရှင်သာရိပုတ္တရာကတတ်တော်85နှစ်လောက်မှပြိဋိဘဆန်တယ်လို့ယူဆရမှာပေါ့နော်ဖះနဲ့ဖះတတ်တော်80အဲ့တော့ရှင်သာရိပုတ္တရာကတမဘောဝင်စားပြီးတနေ့တမဘကထားတဲ့အခါခေါင်းထဲမှာအတွေးတစ်ခုဝင်လာတယ်။ဘာဝင်လာတော့ဆိုလောကမှာဖယားနဲ့အက္ကတဝကတပြည့်ကြီးတွေရှိတယ် မြတ်စွာဘုရားလည်းသက်80ပြည့်လာပြီသူလည်းသက်82နှစ်ဆိုတော့ဘသူကအရင်ပြိဋိဘံဆံရတာလေလို့ထုံးစံကြည့်လိုက်တဲ့အခါမှာရှေးကဘုရားတွေကြည့်လိုက်တော့အကတဝကတွေကအရင်ပြိဋိဘံဆံရတာဖြစ်တယ်ဘုရားနောက်မှာပြိဋိဘံဆံအဲ့ဒါကိုသူမြင်တာမြင်တော့သူကြည့်လိုက်တယ်ငါရောငါအသက်ဘယ်လောက်ကျန်သေးတယ်ငါဘယ်နည်းနေရမလို့ကြည့်တော့ခုနှစ်ရက်ပဲကျန်တော့တယ် နော်ကောင်းကောင်းအကောင်းနဲ့နေကောင်းနေတာပဲအရှင် နေကောင်းတယ်ကျမ်းမာနေတော့မယ်သူ့အသက်ဟာခုနှစ်ရက်ပဲရှိတော့တယ်ဆိုတော့ဒီအဲ့ဒီလိုခုနှစ်ရက်လို့ရှိတော့တာမန်လူတွေအဲ့လိုသိလို့ရှိရင်နေမထိထိုင်မထိအိပ်မပြောစားမပြောဖြစ်တယ်ရှင်သာရိပုတ္တရာတော့ငါခန္ဓာငါယုတ်ငါဝေဒနာစသည်ဖြင့်ဒီလိုရှုမြင်ထားတာမရှိဘူးတဘာဝတရားတက်တက်လို့ရှုမြင်ထားသည့်အတွက်ကြောင့် ဒီအသက်ဟာ9နှစ်လောက်ပဲရှိတော့တယ်ဆိုတာကိုကြည့်တော့သူ့မှာတုံလို့တာမရှိဘူး။ဒါပြောတာအတ္တတိနော်ပျက်စီးမယ်ဆိုရင် တောင်မှပဲအဲတုံလို့သွားတာဖြစ်ဘူးမဖြစ်ဘူးမဖြစ်တာဘာလို့လို့ဆိုတွေ့တာမှုမရှိလို့ပဲတွေ့တာမှုမရှိတော့မြတ်စွာဘုရားစီသွားလျှောက်တယ်တပည့်တော်ပြိဋိဘံစာတော့မယ်ခုနှစ်ရက်ပဲကြာတော့တယ်အဲ့တော့ဘယ်မှာမြတ်စွာဘုရားမေးတယ်ဘယ်မှာပြိဋိဘံစာမှာတော့ဆိုရင် သူ့မေတော်ကြီးကိုတရားဟောเสียရှိသေးတယ်ပေါ့မေတော်ကြီးကခုချိန်ထိပြမကိုးကွယ်တဲ့အစင်လာပြမကိုကိုးကွယ်နေတော့မှရှိသေးတယ်ဖရာတရားတန်ကမကိုးကွယ်ဒါပေမဲ့အဲ့ဒီမေတော်ကြီးဟာ သာသမီ9ယောက်ရဲ့မေတော်သာသမီ9ယောက်လုံးကဗုဒ္ဓဘာသာ ဖြစ်ပြီးယဟန္တာတွေကြီးပဲဖြစ်နေတယ်သို့တော့မေတော်ကြီးကဗုဒ္ဓဘာသာကိုမကိုးကွယ်သေးဘူးအချင်းအဲ့တော့သူ့အမေကိုမေတော်ကြီးကိုတရားဟောဖို့ရှိလို့အိမ်ပြန်ပြီးတော့ သူ့မွေးတုန်းကတည်တံ့ထားတဲ့အခန်းရှိတယ်ပေါ့သူတို့အိန္ဒိယလူမျိုးတွေမှာအဲ့လိုကိုမွေးတဲ့အခန်းဆိုတာတည်တည်တည်ထားတာထားတာရှိတယ်ပေါ့အဲ့ဒီသူ့မွေးတုန်းကမွေးခဲ့တဲ့အခန်းကိုပြန်ပြီးတော့ခေါင်းချမယ်ဆိုပြီးဖះလျှောက်ပြီးတော့လမ်းလျှောက်ပြီးပြန်သွားတာပဲခုနှစ်ရက်သွားရတယ်တနေ့ကိုတယူဇနာခုနှစ်ယူဇနာလောက်ဝေးတဲ့နေရာကိုရှင်သာရိပုတ္တရာယဟန်တန်ဃာတွေနဲ့လမ်းလျှောက်သွားတာ အဲရောက်တဲ့ညမှာပဲဟိုအိယာဝင်ပြီးတဲ့အိယာဝင်နေဆိုတော့ပေါ့ညအချိန်ရောက်တဲ့အချိန်ကစားပြီးယောဂဖောက်လာပြီးမနေ့စောစောပြိနိဗ္ဗာန်ဆန်သွားတာအဲ့တော့အဲ့ဒီလိုရုပ်ဝေဒနာတင်ညာသင်္ခါရနဲ့ပတ်သက်ပြီးတော့ဆွဲလမ်းမှုတွေ့တာမှုကင်းနေတဲ့ယဟန္တာပုဂ္ဂိုလ်တွေဟာအာတတိနပရိတတတိကြောက်တာလည်းမရှိဘူး နော်တွေ့တာတာလည်းမရှိဘူးကြောက်ချင်းလည်းမရှိဘူးတဏှာနဲ့ဟိုကြောက်တယ်ဆိုတာဒေါသဖြစ်တာဟုတ်တဏှာဆိုတဲ့တောင်းတမှုလည်းမရှိဘူးကြောက်တယ်ဆိုတဲ့စိတ်လည်းမပေါ်ဘူးသဘာဝတရားဟာသဘာဝတရားတိုင်းပဲသွားမယ်ဆိုအေးဆေးပဲအေးဆေးအဲ့ဒါကိုဆိုလိုတယ်မြတ်စွာဘုရားသဘာဝတရားကိုမြတ်မြင်ထားတဲ့ပုဂ္ဂိုလ်ဟာ အတတိနပရိတတတိပျက်စီးမဲ့ဆိုရင်တောင်မှပဲတောကပရိဒေဝဖြစ်ပြီးတော့စိတ်ပူတာမရှိဘူးလို့မြတ်စွာဘုရားဒီစကားလေးကိုထည့်လိုက်တာဒီတေဋ္ဌာဏ6မျိုးရှင်းတဲ့အခါမှာအဲ့ဒီစကားလေးကိုထည့်တာအဲ့ဒီစကားထည့်လိုက်တဲ့အခါမှာတရားနာနေတဲ့ပိဋကတ်ထဲကရဟန်းတော်တစ်ပါးကစဉ်းစားပြီးတော့မြတ်စွာဘုရားကိုမေးခွန်းတစ်ခုမေးတယ် အဲ့မေကွန်မေးပြီးတော့မြတ်စွာဘုရားမေကွန်ဖြေတာ ਨੇ ပတ်သက်ပြီးဒီအချက်လေးချက်ကိုသူကမေးတာနော်အခုအတ္တတိနပရိတတတိဆိုတာကသူ့ရဲ့အစ္ဆတာနဲ့ဆိုင်တယ်ကိုယ်တဏ္ဍမှာဖြစ်တဲ့တရားတွေနဲ့ဆိုင်တယ်တခါတရံလူဆိုတာကိုယ်ပိုင်တဲ့ပစ္စည်းနဲ့နဲ့ဆိုင်တတ်သေးတယ်အဲ့ဒါကြတော့ဗဟိတဆိုပါစို့ကိုယ်အိမ်မီလောင်သွားတယ်ကိုယ်ပစ္စည်းတွေဆုံးရှုံးသွားတယ်တခိုးခိုးသွားတယ်ဒါဗဟိတ ကိုပိုင်တဲ့ပစ္စည်းတွေကြတော့ဗဟိတကိုခန္ဓာကိုကြတော့အစ္ဆတအဲ့တော့လေးမျိုးခွဲလို့ရသွားတယ်အစ္ဆတပျက်စီးသွားရင်စိတ်ပူသူစိတ်မပူသူနှစ်ဦးဖြစ်တယ်နှစ်ဦးရှိနိုင်တယ်ဗဟိတပျက်စီးသွားလို့စိတ်ပူသူစိတ်မပူသူနှစ်ဦးအလုံး၄ဦးအဲ့ဒီ၄ဦးအကြောင်းကိုနောက်ရကြတော့ရှင်းပြီးတော့ပြမယ်အဲ့ဒီယဟန်က ထိမေကွန်မေးလိုက်တဲ့အခါမြတ်စွာဘုရားအဲ့လေးခုအကြောင်းရှင်းပြတယ်ပေါ့အဲ့တော့ဒီမှာအတ္တတိနပရိတတနပရိတတနာဟောတိဆိုမရှိတော့လို့ပျက်စီးသွားလို့မပူပန်ဘူးဆိုတာဘယ်သူတုံးဆိုရင်ယဟန္တာနော်ယဟန္တာအဆင့်မှာအဲ့ဒီလိုဖြစ်တယ်လို့ဆိုလိုတယ်ဒါဖြင့်တဂရကဏီပူသေးတယ်လားသောတပန်နေသောတပန်တော့ပူအောင်မှာပဲနော်တဂရကံကြတော့ ဒေါသမရှိသည့်အတွက်ကြောင့်ပူတယ်ကြောက်တယ်လို့မဆိုနိုင်ဘူးသို့တော်လည်းလောဘဒေါသနောင်ဘဝဆိုတာရှိနေသေးတယ်အနာဂတ်ကျတော့နောင်ဘဝဆိုတာရှိတယ်ယဟနာကျတော့လုံးဝနောင်ဘဝဆိုတာမရှိဘူးမရှိသည့်အတွက်ကြောင့်ကြောက်တာတို့တဏှာတွေ့တို့အနာဂတ်ကျတော့တဏှာတော့ရှိနိုင်သေးတယ်နောက်ဖြစ်ရမယ့်ဘဝအတွက်သူတက်တာမှုရှိနိုင်တယ်ပေါ့ယဟနာကျတော့နောက်ဘဝဆိုတာလည်းမရှိတော့အဲ့ဒါလို့ဆိုလို့ ဒါကြောင့်တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့အလန့်ခတ်တုပမတုံမှာပါရှိတယ်ဒိဋ္ဌိဌာနမိစ္ဆာအယူဝါဒဖြစ်ပေါ်လာတဲ့နေရာ6မျိုးမြတ်စွာဘုရားရှင်းလင်းဟောကြားတယ်ဒီမိစ္ဆာအယူဝါဒ6မျိုးဟာလည်းပဲသာသနာတော်မှာအရိဋ္ဌယဟန်ယူဆတဲ့အယူဆဆိုးလိုပဲဒါလည်းမြတ်စွာဘုရားရဲ့ဆုံးမတရားတော်တွေထဲမှာဒါဆိုးရတဲ့အယူဆဖြစ်လို့မကောင်းတဲ့အတွေးခေါ်တွေဖြစ်လို့ သာသနာတော်ရဲ့အမိုက်တိုက်တရိုက်တွေဖြစ်တယ်ဆိုတာကိုသိစေလို၍မြတ်စွာဘုရားထည့်သွင်းဟောကြားတာဖြစ်ပါတယ်။ဒါကြောင့်အလကရုမတုတ်မှလာတဲ့တရားတော်ကိုနာယူမှတ်သားကြပြီးမိမိတို့ရဲ့အယူဝါဒတွေအ ਨੇ ဆုံးဖြောင်းမှအောင်စဉ်းစားတွေးခေါ်ပြီးမင်္ဂန်သောအယူဝါဒကို တိဆောက်ခြင်းဖြင့်နိဗ္ဗာန်မဲ့ဖို့ကို မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ 86အရှင်ဖေယအရှင်ဖေယဖေယတပိတော်တို့သည်ဖေယတပိတော်တို့သည်ဓမ္မအတိညာဓမ္မအတိညာကြာရှိမှသာလင်ကြာရှိမှသာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်မျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာကြာရှိစေရန်ကြာရှိစေရန်ရှိတန်ကြလျက်ရှိတန်ကြလျက်ဓမ္မတပင်ဓမ္မ ဆင်းရဲခြင်းပါပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုကျွတ်တိလေးမြတ်စွာမမတ်သာသာအာယုထားလျက်နာကြကြပါကုန်၏ တရားတော်မြတ်ကို တတဗဝတ္ထုစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်း ဤကောင်းမှုဤအဖို့ဘာကကိုအမိအဖာအဖိုးအဖွာဆရာသမားမှစ၍ကဘာသူကဘာသာလူနဲ့ပြမတတဝါမြတ်တို့အားအမြအမြဝေငါပါကုန်၏ ကုသိုလ်အမြတ်ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖြာချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာရုံခြားကြသမျှအမြအမြအမြယူတော်မူကြပါကုန်သောသာဓုသာ